တို့ဒီနေ့2020ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေ့ညနေ9:00နာရီထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း49မေတ္တာဘာဝနာအဆက်ပေါ့ဗျာမေတ္တာဘာဝနာနဲ့ပတ်သက်ပြီးဒီမှာခေါင်းစည်းလေးပြထားတာဗုဒ္ဓသာနာပြင်ဘက်တွင်မေတ္တာကျင့်သုံးဤအပြည့်စုံမရနိုင်ဒါလေးဘုန်းကြီးပြမကျမ်းကကိုကားလေးနဲ့ပြောပါမယ် ပြီးတဲ့ခါကျဘုန်းကြီးတို့ကြုံခဲ့တဲ့အကြောင်းအရာလေးလည်းပြောပြပါဘုန်းကြီးတို့ဒီဟာနဲ့ပတ်သက်ပြီးတော့ဘုရားရှင်ကိုယ်တော်မိန်ဘုရားရှင်ကိုယ်တော်လည်းမိန်ထားပါတယ်အဲ့ဒါဘယ်မှာမိန်ထားလဲဆိုဘုန်းကြီးတို့မာဝမာဝေကတာယုပါဠိတော်ဟောမေတ္တာတာကတာသုဆာမဏတရား1 105မှာပါပါတယ် ဖြစ်စဉ်ကဘယ်လိုလဲဆိုတော့ရသော်ဗျာတက်တော်ထင်ရှားရှိတဲ့ချိန်ရသော်ဗျာက ကောလိယတိုင်းဟရိဒဝတ္တနာနိခုံးမှာတရင်သုံးတဲ့အချိန်ပေါ့ဗျာရသော်ဗျာဘုရားရှင်တို့မြည်သည့်တရားဟောစရာချစ်ချွတ်စရာပုံကုများရှိဆုံးကမကြွပါဘူးတရားဟောစရာခြေချိုးစရာအကြောင်းမှာရှိမယ်ဆိုရင်မကြောက်ဘူးပေါ့နော် အကြောင်းမှာတရားဟောစရာချစ်ချွတ်စရာဟောစရာမရှိဘူးဆိုရင်တော့ဆံကန်ကြွားတယ်။များသောရင် ပုံမှာပေါ့ဗျာ9နာရီဆို9နာရီ10နာရီဆို10နာရီသင်္ကန်းယုံပြီးတော့မြတ်စွာဘုရားတရင်သုံးတဲ့တိုက်ကန္နာဂုရီတိုက်ခေါ်တော့အဲဒီတိုက်ကြောင်းကနေထွက်လာ။ရဟန်းတော်များနောက်ကနေတန်းလိုက်တော့ဒီနေ့မှာတော့ဘယ်လိုဖြစ်လဲဆိုတော့အဲဒီကောလိယတဟရိတဝတ္တနာဏိကုံးမှာတရင်သုံးတဲ့အချိန်မြတ်စွာဘုရားက ဆုံးကမကြောက်ပါဘူးရဟန်းတော်များကြကြွကြမြတ်စွာဘုရားကျောင်းတော်တွေကများသောအားဖြင့်တော့မြို့နယ်ရွာတဲ့ဝေးတဲ့နေရာမှာပဲရှိပါတယ်ဒါပေမဲ့လို့ဘာသာကြားကျောင်းတွေကတော့မြို့နာရွာနာမှာကပ်နေတဲ့သဘောရှိတယ်အဲ့ဒီချိန်မှာခွန်ကြီးတို့ဗုဒ္ဓဘာသာရဟန်းတော်တွေနဲ့ခြားဘာသာခြားရဟန်းတော်များဟာခင်မှုမှုရင်းနှီးမှုရှိတယ်ဗျ။ဒီကလည်းဟိုသွားကြတယ်ဟိုကလည်းဒီလာတယ်ဒါမျိုးတွေအများကြီးတွေ့ရကြုံရတော့ ရဟန်းတော်များဟာဘုန်းကြီးထင်ပါတယ်အင်းဘုရုဇင်တွေဖြစ်ကောင်းဖြစ်ဖို့များပါဆုံးခံကြွားတဲ့အခါကျတော့လူငယ်တဘာဝအဲဘုရုဇင်တဘာဝဆိုခတ်သွက်သွက်သွားတာဖြစ်မယ်ဟိုရောယောနီကုန်းနာရောက်တဲ့အခါကျဆုံးခံမှုကစောနေတာအစောကြီးဆုံးခံပြန်ရင်လည်းဆုံးမမရနိုင်ရောင်သူတို့ကဘာလုပ်ကြလဲဆိုတော့တခြားဘာသာကြားအကြောင်းတွေကိုအလဲသွားကြတော့ဗောဗျာ လဲသွားတဲ့ခါကျတော့ဘာသာကြားတခြားဘာသာကြားခေါင်းဆောင်များဘာပြောလဲဆိုတော့ငါရှင်တို့ရှင်ဂေါရမတပည့်များကိုစိတ်ကိုညှဉ်းနှွမ်းစေပြီးအသိဉာဏ်အားနည်းအောင် ပြုတတ်တဲ့နိဝေနတရားတို့ပယ်ဆုံးကမေတ္တာကရုဏာမုဒ္ဒဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရားကိုကျင့်သုံးနေထိုင်မှုမိန်ကြားသလိုတဲ့ငါတို့လည်းငါတို့ရဲ့တပည့်တွေကို ဒီမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခတရားတရားနဲ့နေဖို့မိမ့်ပါတယ်ဒီလိုပြောတယ်ပေါ့ဗျာယဟန်များကသူတို့အမူအရာကြီးတော့လေမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဝေယတရားကျင့်သုံးမှုမတွေ့ရမတွေ့မှလည်းငင်းခုံမလုပ်ပါသူတို့ပြောတာသဘောမကျမကြိုက်ပြီမကန့်ကွက်တာလည်းမပြေဘူးထောက်ခံတာလည်းမပြေဘူးအဲ့ဒီလိုနဲ့အချိန်တန်တော့သူတို့နဲ့စကားပြောဒီကုန်း နေကုန်းရွာကြီးတွေကိုဆုံးငံကြွားတယ်ပေါ့ဗျာဆုံးငံကြွားဆုံးဖုံးပေးဆုံးဖုံးပေးပြီးတဲ့နောက်ပိုင်းမှာဖျားထားလာရောက်ပြီးလျှောက်ကြတယ်မြတ်စွာဘုရားတပည့်တော်မနေ့ကဆုံးငံစောနေတဲ့အတွက်ဘာသာကြားကြောင်းမှာသွားပြီးတော့လက်ပတ်ကြပါတယ်ဗျာတဲ့အဲ့လိုလက်ပတ်ကြတဲ့အခါဘာသာကြားခေါင်းဆောင်များကမရှင်တို့မရှင်တို့ရဲ့ ဆရာရှင်ဂေါရမဟာတပည့်များကိုမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခတရားတွေကျင့်သုံးနေထိုင်ဖို့မင်ကြားတယ်လို့ငါတို့ကလည်းငါတို့တပည့်များကိုကျင့်သုံးနေထိုင်ကြဖို့ပြောပါတယ်ဗျာတဲ့ဒါပေမဲ့တပည့်တို့သူတို့ကြည်ရတာမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခတရားကျင့်သုံးတာသိမ့်မတွေ့ရပါဘူးဒါပေမဲ့ပြည်တို့ကကောက်ကွက်တာလည်းမပြုတ်ထောက်ခံလည်းမပြုတ်ပဲနဲ့ ပြန်လာခဲ့ကြတယ်ဆိုအကြောင်းအကြောင်းဆိုလျှောက်တာပေါ့ဗျာအဲ့ဒီမှာမြတ်စွာဘုရားဗာမိတ်လဲခြေသားရန်တို့အဲ့ဒီလိုပြောလာတဲ့ဘာသာကြောင်းခေါင်းဆောင်တွေကိုမေတ္တာတရားကရုဏာတရားမုဒိတာဥပက္ခတရားတခုတည်းပဲစပြောမယ်နော်မေတ္တာတရားကိုဘယ်လိုစနစ်တကျကျင့်သုံးရမလဲမေတ္တာကဘာကိုအာယုံပြုတယ်လဲပြီးတော့မေတ္တာကိုပွားရတဲ့ဘာအကျိုးတွေရနိုင်တယ်လဲ မေတ္တာရဲ့အဆုံးပန်းနိုင်ကဘာလဲဒီလိုပြန်မေးကြည့်လိုက်ပါတဲ့ဒီလိုပြန်မေးကြည့်လိုက်ရင်တဲ့သူတို့တွေကတကယ်တော့လိုက်နာကျင့်သုံးထားတာမဟုတ်တဲ့အတွက်သူတို့တွေဘယ်သူမှမဖြစ်နိုင်ဘူးဒီမေးခွန်းကိုငါဖျားကိုဖြစ်ဖြစ်ငါဖျားရဲ့တပည့်သားတော်ကဖြစ်ဖြစ်ငါဖျားထံကငါဖျားသားတော်ကတဆင့်ကြားဝတဲ့ပုဂ္ဂိုလ်ခြံထားပြီးဒီပြဿနာကောင်းမှုဖြစ်ဆုံးနိုင်ပုဂ္ဂိုလ်မရှိဘူး ဘလောက်ဒီပြောတာလူဘုံနောက်ဘုံဗြဟ္မဘုံမှာမရှိနိုင်ဘူးဒီလိုမိတ်တော့နော်မေတ္တာတရားပဲဖြစ်ဖြစ်ကရုဏာတရားပဲဖြစ်ဖြစ်မုဒိတာတရားပဲဖြစ်ဥပေက္ခတရားပဲဖြစ်ဖြစ်ဟုတ်လားဘယ်လိုစင်တတရားကျင့်သုံးရမလဲဒီမေတ္တာတရားတွေကဘာကိုအာယုံပြုတယ်လဲဒီကဒီမေတ္တာပွားတဲ့အတွက်သုံးဖို့မေတ္တာကရုဏာမုဒိတာဥပေက္ခပဲဘာအကျိုးတွေရနိုင်တယ်လဲပြီးတော့ဒီတရားတွေရဲ့အဆုံးပန်းတိုင်း ကအဆုံးဥဒိချက်ကဘာလဲဒါတွေကိုသိနာလေတဲ့ပုဂ္ဂိုလ်ရှားပါတယ်နော်ဘုန်းကြီးတို့2004ခုနှစ်2005ခုနှစ်မှာ2004ခုနှစ်မက်ဆာချူးဆက်ဘော့စတန်မြို့ပေါ်မှာသွားပြီးတော့တရားဟောဖို့သူရှိသမားတရားကပြန်လာနဲ့သွားပြတဲ့ဘုရားခရစ်စမမတိုင်မီမှာပဲအဲ့ဒီမှာပဲ တရားဟောတနေ့တနေ့ကနေပါအချိန်မှာဘုညာနေရောက်ပရိုဂရမ်မှာကျောင်းဆောင်တာဝန်ကြပါတယ်။မန္တလေးမြို့မစိုးရင်ကျောင်းတိုက်ပါဠိကံဖြေလို့တိလကံဖြေလို့ရေးတဲ့ဆရာတော်ကြီးဆရာတော်ကိုဝိရဘေယုံသား။ဘုန်းတော်သူစာအုပ်တွေကတခေတ်တကာမှာတော်တော်အောင်မြင်ခဲ့ပါတယ်။ခုဆရာတော်ဥဇောတာရဟန်းမမြတ်ဆရာတော်ဥဇောတာအသက်80ကျော်အဲ့ဒီပုဂ္ဂိုလ်နဲ့ဒီနေ့ငယ်တဲ့အရွယ်ထိအောင်စာစရန် သင်ကြပြီဆိုသူ့စာအုပ်တွေအသုံးပြုကြမယ်သူ့စာအုပ်ကိုကြည့်ရပါစာမတက်ဘူးဒီတိုင်မှာသူ့စာအုပ်ကိုကြည့်ရပါအဲ့လောက်ထိဆရာတော်ကြီးရဲ့ကျမ်းစာအောင်မြင်ခဲ့ပါတယ်ဒီဆရာတော်ကြီးကဆောင်းရာသီရောက်တဲ့အခါကျဗမာပြည်ပြန်ပြန်နေပါတယ်အဲ့ဒီအချိန်မှာဘုန်းကြီးကိုကြောင်းဆောင်ခေါ်ပါတယ်တစ်နှစ်ကအဲ့နဲ့ဘုန်းကြီးကြောင်းဆောင်ဖြစ်တယ်ကြောင်းဆောင်ရာနေပြီးတော့ဘော့စတွန်မက်ဆက်ချူဆက်ဘော့စတွန်ကအိန္ဒိယကဆွန်စားပင်ရာနေသွားတရားဟောဖြစ်တယ်ပေါ့ဗျာ တရားဟောပြန်တော့ခရစ်မတ်ရပတ်မှာအိမ်နေဖြစ်တော့အဲ့ဒီမတိုင်ခင်စနေတနင်္ဂနွေထင်ပါတယ်တရားဟောအဲ့ဒီဘော့စတွန်မှာရှိတဲ့မဟာစီကျောင်းမှာဘုန်းကြီးတို့တရင်တော်ပါတယ်တုံးနေချိန်မှာအဲ့ဒီမှာဒီနောက်တည်းကဟာဗတ်တက္ကသိုလ်မှာကောလိပ်ကျောင်းမှာရှာမလုံးနေတယ်မှာအဲ့ချိန်တော့သူဒေါက်တာဝဲ PhD ဝဲမရသေးပါဘူးရေတုံလုံတုံတက်တုံပေါ့ သူကအကြောင်းကိုမပြတ်မပြတ်လာတရားထိုင်ပါတယ်ထိုင်တော့ရင်းနေပါလေပြောတော့ဘုန်းကြီးကိုစောင်းလေးတယ်လက်အင်းလိုရေးထားတဲ့စောင်းလေးတွေလက်ဆောင်ပေးခဲ့ဘူးပါအဲဒါနဲ့ဒီပွဲတော်နီးလာတဲ့ကဘုန်းကြီးကမေးတယ်သူ့နာမည်ဒိုင်နာကိုဒိုင်နာမင်းတို့ပွဲတော်မှာဘာတွေလုပ်ကြလဲဒီလိုမေးတယ်ပေါ့ဆရာတော်သိကျင်သလားတဲ့ပြန်လို့ဆိုတော့ခရစ်စမတ်ညရောက်တော့သိကျင်ပါတယ် အဲ့လိုဆိုရင်လည်းနတ်ဗျာညာကြတပြီးတော့လာခေါ်မယ်လိုက်ချင်တဲ့ပုဂ္ဂိုလ်များရဟန်းတော်များအရန်သစ်ပြင်ထားဖို့ဘုန်းကြီးတို့လေးပါးလောက်ထင်တယ်လိုက်သွားကြလာခေါ်တဲ့ချိန်မြို့ထဲမှာလှပြတယ်ပန်းညာမှာလှပြတယ်အရာတွေကိုလိုက်သူရှင်းပြပါတယ်နောက်တော့ Korean Church ရှေးအောင် Church ခေါ်သွားပါတယ်အဲစနိုးတွေကလည်းကြားတယ်လူသွားလမ်းတွေကိုစနိုးတွေခေါ်တာစနိုးတွေဝိုင်းထင်းတယ်ဒူကောင်းလောက်ထိကြားတယ် ကြာတာကြာပြီးသားကြာပြီးစားတော့အဲဒါပေမဲ့သူတို့တခုကောင်းတာက စနစ်ကြတယ်ပေါ့ဗျာအပေါ်ဝါရဲ့စနစ်တကျဘုံယုတ်ဒီဖျောင်းနိုင်လေးတွေပေးတယ်ဖျောင်းနိုင်လေးတွေအဲ့တုန်းကအောက်ကိုဖျောင်းစက်မကြောင်နေတာဆက်ကိုအဝိုင်းလေးဝိုင်းပေးတယ်စာရီလေးတိတ်ပေးတယ်အစာရီထဲမှာ program ပါတယ်ပြီးတော့ငွေတူကလူနိုင်အောင်ဆိုတဲ့စာရီလိုလေးလည်းပါတော့အစင်တိုင်းဝင်ကြတော့ ခုံနေရလဲခရိယာချချရောက်ဘူးတဲ့ပုံကများသိမှာပါအလဲကောင်လဲသွားလို့ရတယ်ဘေးကလည်းသွားလို့ရတယ်ခုံသုံးတန်းပေါ့ရှစ်ထိန်မှာတော့ခရိယာဘုန်းကြီးတွေသီလရှင်တွေထိုင်တာတွေ့ရအဲဘုန်းကြီးတို့စီစဉ်လိုက်ဝင်သွားကြတယ်ဝင်သွားပြီးတော့ဘုန်းကြီးတို့ဒီထိုင်ကုန်ရနောက်ကျောတွေမှာသူတို့ရဲ့ဘိုင်မဆောင်းတွေထည့်ထားတယ်သူတို့ဒီအကြောင်းအရာလေးပြောတယ်တယောက်တည်းလည်းပြောပြောပြနောက်ပိုင်းမှာဒီထိုင်ကုန်နောက်မှာဆောင်းတွေရှိတော့ အဲဒီကစာအုပ်ကိုကြည့်ကြည့်ပြီးတော့စာစာမျက်နှာနာမှာဘလောက်မှကြည့်ကြည့်ပြီးတော့သူတို့ကတော့သုရောမေတ္တာပို့တယ်လို့တောင်းတယ်ပေါ့ဗျာအဲဒီမှာတော့ဘာမှရှင်းလင်းချက်မပါပါဘူးဒီတိုင်းပဲသူတို့ရွတ်တဲ့အတိုင်းပဲဘုန်းကြီးတို့လိုက်ရွတ်ကြတယ်ပေါ့ရွတ်တဲ့ကမှဗာတိရတယ်ဆိုတော့တော့အတိမုတ်တွေနဲ့ရွတ်တော့ပေါ့စံတရားနဲ့ရွတ်တော့အဲတော့နားထောင်လို့တော့ကောင်းတယ်ပေါ့အဲလိုနဲ့ခရိယံဘုန်းကြီးပြောဘုန်းကြီးပြောလိုက် တခါအဲ့စာအုပ်ကြည့်ပြီးရုပ်လိုက် နောက်တခါဒီလိုက်ရှင်ညပြောလိုက်အဲဒီလိုယူကြည့်ရုပ်လိုက်ဘုန်းကြီးကအဲ့လိုကြုံခဲ့ရပါတယ်ဒါပါပဲသူတို့လောက်သွားတာဒီမေတ္တာအကြောင်းနဲ့ပတ်သက်ပြီးဘယ်လိုစနစ်တကျပွားရမလဲသူတို့ဆုတောင်းမေတ္တာပို့ကြမယ်ဒီလိုပဲပြောတော့ဘယ်လိုစနစ်တကျပို့ရမလဲနော်ဘာလို့အာယုံပြုရမလဲသူ့ရဲ့ကြိုးအာနေနေရပါသူ့ရဲ့ဆုံးပန်းနေရပါဆိုတာပြောမပြခဲ့ပါဘူးအဖိုးတို့ကြုံခဲ့တဲ့ဖြစ်လေးပေါ့ အဲဘုန်းကြီးတို့ဒီဘုရားဘာသာမှာတော့အဲ့ဒါတိတိကျကျလေးပြောထားတာရှိတယ်အဲ့ဒါလေးလည်းပြောခြင်းလို့ဘုန်းကြီးတို့ဒီနေ့မေတ္တာအကြောင်းလေးသင်တာပေါ့နော်အဲ့ဒါလေးဖြည်းဖြည်းချင်းလေ့လာကြမှာပေါ့အဲဒီမှာဘုန်းကြီးခေါင်းစည်းပေးထားတာဗာလဲဆိုတော့ဒီမေတ္တာပို့တဲ့ခါကျတော့ဒီပါဠိစာပေနဲ့ရေးတာကျမ်းဂန်များလားမေတ္တာပွားနည်း၄မျိုးဆိုဘုန်းကြီးခေါင်းစည်းပေးတာကျမ်းဂန်များလားမေတ္တာပွားနည်း၄မျိုးကဗာလဲဆို ဘုန်းကြီးတို့ကျင့်စဉ်ကြံပေါ့နော်ဝိသုဒ္ဓိမဲ့ကျင့်စဉ်ဝိသုဒ္ဓိမဲ့ဆိုကျင့်စဉ်ကြံမယ်အဲ့ဒီထဲမှာမေတ္တာပုံနည်းတစ်မျိုးရေးထားပါအဲ့ဒီထဲကမေတ္တာပုံနည်းတွေကတော့ဇံရအောင်စနေကြပုံနည်းတွေရေးထားတယ်အဲ့ဒါစာပြီးဘုန်းကြီးပြောပါမယ်တော့ဝိသုဒ္ဓိလာမေတ္တာဝိသုဒ္ဓိမဲ့လာမေတ္တာပုံနည်းနောက်ဒုတိယတော့မေတ္တာတုတ်မေတ္တာပုံနည်းဒါတွေလည်းပြောပါမယ်နော်ပါဠိလည်း မျိုးနည်းလည်းပြောမယ်ပြီးတော့ခန္ဓာသုံးမေတ္တာပုံနည်းဒါတွေလည်းပြောပါမယ်ပြီးတော့928မေတ္တာပုံနည်းပါဠိစာပေနဲ့ရေးထားတဲ့မေတ္တာပုံနည်းစာပေကျမ်းဂန်များမှာ၄ခုတွေ့တော့ဗျာအဲဒီအဲဒီကောင်းစီလေးပေးထားတဲ့မှာနံပါတ်1ကဝိသုဒ္ဓိလဝိသုဒ္ဓိမေတ္တာမေတ္တာပုံနည်းမေတ္တာသုံးမေတ္တာပုံနည်းနော်ဝိသုဒ္ဓိမေတ္တာပုံနည်းပါပဲနော်ပြီးတော့ မေတ္တာသုံးမေတ္တာပုံဤခန္ဓာသုံးမေတ္တာပုံဤ928မေတ္တာပုံဤ928မေတ္တာပုံဤရတော့ဝိညာဉ်ပိတာမိတာမကပါဠိတော်မှာ ရှင်သာရိပုတ္တရာရှင်မြတ်ကြီးဟောထားတော့အဲသင်ပေးထားတဲ့မေတ္တာပုံဤပါအဲ့မှာဘုန်းကြီးတို့ဝိသုဒ္ဓိမေတ္တာမေတ္တာပုံဤကိုအရင်စပြောပါမယ်ဝိသုဒ္ဓိမေမေတ္တာပုံလာမေတ္တာပုံဤကြတော့သူကဘာဘလို့စနစ်ကြညွန်ထားလဲဆိုအစဆုံးမပို့ရမယ့်ပုဂ္ဂိုလ် မပို့တဲ့ပုဂ္ဂိုလ်တိတမပို့တဲ့ပုဂ္ဂိုလ်ပြီးတော့မှဘယ်လိုပုဂ္ဂိုလ်မျိုးပို့ရမလဲဒီလိုညွန်သွားတော့အစာဥဆုံးမေတ္တာမပို့တဲ့ပုဂ္ဂိုလ်ဒါတွေစပြောတော့စာသူဥဆုံးမေတ္တာမပို့တဲ့ပုဂ္ဂိုလ်အဲ့ဒါဘာတွေလဲဆိုတော့နံပါတ်1ကတော့ယံသူပုဂ္ဂိုလ်ရဲ့နံပါတ်2ကမုန်းတဲ့ပုဂ္ဂိုလ်နံပါတ်3ကမချစ်မမုန်းတဲ့ပုဂ္ဂိုလ်နံပါတ်4ကလည်းအလွန်ချစ်ခင်မြတ်နိုးတဲ့ပုဂ္ဂိုလ်ဒီမှာမေးစရာရှိတာရှင်ဗျာ ရန်သူပုဂ္ဂိုလ်နဲ့မုန်းတဲ့ပုဂ္ဂိုလ်မတူဘူးလားဆိုမတူပါဘူးဗျခွဲပါတယ်ရန်သူပုဂ္ဂိုလ်ဆိုတာကိုယ်ပေါ်မှာကိုယ်နဲ့နှုတ်နဲ့စိတ်နဲ့အများအားဒုက္ခပေးနေလို့သူရန်သူပုဂ္ဂိုလ်လို့သတ်မှတ်ကြပါတယ်မုန်းတဲ့ပုဂ္ဂိုလ်ဆိုကိုယ်ပေါ်မှာကိုယ်နဲ့နှုတ်နဲ့စိတ်နဲ့တခုမှဒုက္ခမပေးဘူးခྱི་သွားတဲ့အခါကြုံဘူးလိုက်မယ်နော်သွားတဲ့အခါသူ့အမြင်နဲ့ကိုယ်ကအမြင်ကတ်တယ်ကိုယ်အမြင်နဲ့လည်းသူကလည်းအမြင်ကတ်မှာပါပဲအဲ့ဒါမုန်းတဲ့ပုဂ္ဂိုလ်ပဲသူကဘာမှမလုပ်ဘူး သူလည်းသူခီးသူသွားတာကိုယ်လည်းကိုခီးသွားတာစိတ်ရဲ့တဘာဝတော့စမ်းကြတယ်အဲ့မျိုးတွေဖြစ်တာနော်အဲ့လိုမျိုးတွေဒါကမုန်းတဲ့ပုဂ္ဂိုလ်ရန်သူဒါပေမဲ့ပို့တော့ပို့ရမယ်နော်နောက်ပိုင်းတော့ဘုန်းကြီးတို့မပို့ရအောင်ပို့ရမယ်မပို့လို့မရအောင်မပို့လို့ရင်ဒီခုနကမုန်းတဲ့ပုဂ္ဂိုလ်ရန်သူကိုယ်ဒုက္ခပေးနိုင်တော့မေတ္တာထားနိုင်ကောင်းတယ်မေတ္တာမထားနိုင်တဲ့သူဒုက္ခပေးတတ်တယ်ဒါကြောင့်မို့ ရန်သူပုဂ္ဂိုလ်နဲ့မုန်းတဲ့ပုဂ္ဂိုလ်ကိုယ်အောင်မှတ်ပါရန်သူပုဂ္ဂိုလ်ကပါလေကိုယ်ပေါ်မှာကိုယ်နဲ့နှုတ်နဲ့စိတ်နဲ့ဒုက္ခပေးတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်ကြကိုယ်နှုတ်စိတ်နဲ့ကိုယ်ဘဝဒုက္ခမပေးဘူးတွေ့တာနဲ့ပါလေအမြင်ကတ်တာနော်အမြင်ကတ်နေတာပဲအမြင်ကတ်ပြီးကြည့်မရတော့ဘူးဗျာပြောရရင်အဲ့လိုပုဂ္ဂိုလ်မျိုးမုန်းတဲ့ပုဂ္ဂိုလ်ရှိတယ်ဗျာအဲ့ဒါဘုံညောတူအတူတူပဲဓမ္မကြီးတို့တက်ကြီးလိုက်တွေ့လိုက်မယ်ဒကာကြီးတို့တက်ကြီးလိုက်တွေ့ဘူးလိုက် မချစ်မမုန်းတဲ့ပုံကတော့မုန်းတာလည်းမဟုတ်ချစ်တာလည်းမဟုတ်ကိုမသိတဲ့ပုံကကိုမရင်းနှီးတဲ့ပုံတွေပေါ့ဗျာမရင်းနှီးတဲ့ပုံကမသိတဲ့ပုံကချစ်တာလည်းမရှိမုန်းတာလည်းမရှိအလုံးချစ်ခင်များနိုးတဲ့ပုံကသားလေးတွေသမီးလေးတွေကိုနှစ်သက်များနိုးတဲ့ပုံကဒါမျိုးတွေပြောပါတယ်အဲ့ဒီလိုပုံကလေးကိုစပြီးတော့မေတ္တာမပွားရဘူးတဲ့ဘာဖြစ်လို့လဲဆိုနံပါတ်1မုန်းတဲ့ပုံကရာသူပုံကဒီနောက်ကိုစပြောင်း ရန်သူပုဂ္ဂိုလ်မေတ္တာပွားလိုက်ရင် မုန်းတဲ့ပုဂ္ဂိုလ်မေတ္တာပွားနေမုန်းနေပါဆိုမှမြင်ကပ်နေပါဆိုဘယ်လိုမှမေတ္တာစိတ်ကမဖြစ်ဘူးရန်သူပုဂ္ဂိုလ်ဆိုပို့ဝေးရောပေါ့မေတ္တာစိတ်မဖြစ်ဖ ೇನೆ သူ့ပေါ်မှာဒေါသစိတ်ပဲဖြစ်လာတတ်တယ်ဒါကြောင့်မို့မေတ္တာစိတ်မဖြစ်တဲ့အတွက်သူ့ဆဆာကြီးမပွားပါနဲ့မချစ်မမုန်းတဲ့ပုဂ္ဂိုလ်နော်မချစ်မမုန်းတဲ့ပုဂ္ဂိုလ်ဆိုတော့ကိုမမသိတာကိုမမရင်းနေတာသူ့ပေါ်မှာလည်းမေတ္တာစိတ်ရုပ်တရက်ဖြစ်ဖို့မလွယ်ဘူး ဒါကြောင့်သူ့ကိုလည်းစပြီးမေတ္တာမပို့ပါနဲ့အလွန်ချစ်ခင်မြတ်နိုးတဲ့ပုဂ္ဂိုလ်လွန်ချစ်ခင်မြတ်နိုးတဲ့ပုဂ္ဂိုလ်လည်းစစခြင်းမေတ္တာမပို့ပါနဲ့လို့ဘာဖြစ်လို့လဲဆိုတော့မေတ္တာဆိုဘုန်းကြီးဟိုတနေ့ပြောခဲ့ပြီမေတ္တာဆိုတာအေးငြိမ့်နေတဲ့စိတ်မျိုးချစ်တာပူလောင်နေတဲ့စိတ်မျိုးမေတ္တာပေးတာချစ်တာယူတာကိုက သိချစ်ခင်မြတ်နိုးနေပြီဒါလေးသမီးလေးသိမြတ်နိုးတွေ့တာနေဒါသူ့ပေါ်ပူလောင်မှုတွေဖြစ်တတ်တယ်တခါတခါကျတော့စေချမ်းမှုတွေလည်းဖြစ်မှာပါများသောအားဖြင့်ဒီသားသမီးပေါ်မှာမိဘတို့ဘာလို့ကပူလောင်မှုတွေများတယ်စိုးရိမ်မှုတွေများတာပေါ့နော်စိုးရိမ်မှုတွေများတော့ပူလောင်မှုတွေဖြစ်နေပူလောင်မှုတွေဖြစ်နေစိတ်ကမအေးချမ်းနေလည်းမေတ္တာပို့လို့မရဘူးဒါကြောင့်မို့ပူလောင်မှုတွေနဲ့တွေ့တာနေရင် တရားမေတ္တာစိတ်မဖြစ်နိုင်တဲ့အတွက်စစာမေတ္တာမပို့ပါနဲ့အလိုချစ်ခင်များနိုးတဲ့ပုဂ္ဂိုလ်များဒီလိုလဲမှတ်ထားမယ်။နောက်သီးသန့်မေတ္တာမပို့ရမယ့်ပုဂ္ဂိုလ်များဒါကတော့ဗာလေလိန်ကွဲပြားတဲ့ပုဂ္ဂိုလ်မျိုးသားမျိုးသမီးတူတဲ့မျိုးသမီးကမျိုးသားတူတဲ့သီးသန့်မပို့ပါနဲ့။နောက်တစ်ခုကကွယ်လွန်သွားတဲ့ပုဂ္ဂိုလ်သေသွားတဲ့ပုဂ္ဂိုလ်များလည်းသီးသန့်မပို့ပါနဲ့။ လိန်ကွဲပြားနေတဲ့ပုဂ္ဂိုလ်ပေါ့နော် မြို့သားမြို့သမီးတဲ့စိတ်ဆိုင်ပုံရင်တဏှာရာကစိတ်တွေဝင်တတ်တယ်မြို့သမီးကမြို့သားတယောက်တည်းလဲစိတ်ဆိုင်ပုံရင်ဒီတဏှာရာကစိတ်တွေဖြစ်တတ်တယ်အဲ့ဒါကြောင့်မို့မပုတ်ပါနဲ့လို့ပြောတာဒါကတော့သူကဇံရအောင်ညွှန်တာဟုတ်နောက်ကွယ်လွန်သွားတဲ့ပုဂ္ဂိုလ်ကွယ်လွန်သွားတဲ့ပုဂ္ဂိုလ်လည်းတိတ္တမေတ္တာမပေါ်ပါနဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ မှဆိုတော့ဘုန်းကြီးတော်တော်ကြီးဟိုတလောကတလားကြော်ကြော်လောကပြန်တော်မူသွားတယ်ဘုန်းကြီးတို့သူ့အသီးသန့်ပုံမဲ့အခုနေသွားတဲ့သက်ထင်ရှားရှိတဲ့ပုံဘဝပဲဘုန်းကြီးမြင်နိုင်တယ်သူခုပဲပုံဘဝရောက်နေမှမသိဘူးတော့ကိုကလည်းအရင်တုန်းကအရင်ဘဝကပုံမဲ့အာယုံပြုပို့နေသူဖြစ်နေတာဘဝတခြားပို့တာတခြားဖြစ်နေတာတခြားအဲ့လိုဖြစ်တဲ့အတွက်ကိုလွန်သွားတဲ့ပုံကိုလည်းသိတာမေတ္တာမပို့ပါနဲ့ ဒါပေမဲ့ချွင်းချက်ပေါ့ဗျာဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့တွေကဇံပင်ရှင်တွေရလို့သူဖြစ်တဲ့ဘုံဘွားမြင်နိုင်မယ်ဆိုရင်တော့ပို့လို့ရတတ္တဝါအလုံးကိုခြုံပြီးတော့လေဒီလိုလဲပို့လို့ရသီးသန့်မပို့နဲ့လို့ပြောတာနော်အကုန်လုံးပေါင်းပြီးပို့လို့ရတယ်ဒီလိုတော့မှတ်ထားပါဗျာနောက်မေတ္တာဘုရားကမေတ္တာဘုံဤနီးနဲ့တွဲဆိုဘုန်းကြီးတို့မေတ္တာဘုံဤနှစ်တွဲဆိုရင်ဒါပြောတာအဲ့ဒါဘာလဲဆိုတော့ မေတ္တာပို့တဲ့အခါမှာပါရမီကုသိုလ်ဖြစ်အောင်မေတ္တာပို့ရင်းနဲ့ဇန်သမာဓိဖြစ်အောင်မေတ္တာပို့နေတာနှစ်မျိုးပေါ့ပါရမီပြည့်ကုသိုလ်ပို့တဲ့အခါကျတော့လိမ်မတူတဲ့ဟိုမှာဖေကနေသမီးကို ပို့လို့ရမယ်ကုသိုလ်ဖြစ်ပဲပို့တာဘူးဇံရအောင်ပို့တာမဟုတ်ဇံရအောင်လုပ်တဲ့ကိစ္စမှာတော့အဲ့လိုပို့လို့မရဘူးကုသိုလ်ဖြစ်လို့ပါရမီကုသိုလ်ဖြစ်လို့မေတ္တာပို့တယ်ပို့လို့ရတယ် အမေကနေသားတယောက်တည်းအာယုံပြုပို့လို့ရတယ်အဲ့ဒါမျိုးပေါ့နော်ကိုကနေဆရာတော်ကြီးတပါးပါးကိုကြီးညိုလေးစားစိတ်နဲ့တဏှာရာကလည်းမဖြစ်ဘူးဆိုပို့လို့ရတယ်ကုသိုလ်စိတ်နဲ့ဟိုဇံရောက်အောင်ပုတ်ချင်တယ်ဆိုရင်တော့အဲ့လိုမပို့ဖို့ညှောင်းတော့လိုမှတ်ထားပေါ့ဆရာများကကိုတပည့်နော်ဆရာမကကိုတပည့်ကျောင်းသားတယောက်ကိုတဏှာရာကမဖြစ်ဘူးကုသိုလ်ဖြစ်ပါရမီကုသိုလ်ဖြစ်တတ်တတ်ပို့မယ်ဆိုပို့နိုင်ပါတယ် ကျောင်းဆရာတယောက်ကကိုယ်ကျောင်းသူတပိမတယောက်ကိုဟုတ်နော်တဏှာရာကမဖြစ်ဘူးပါရမီကုသိုလ်တက်တက်ဆိုပို့နိုင်မှာဒါပေမဲ့ခုနပြောသလိုပေါ့လေဇံရောက်ပို့မယ်ဆိုရင်တော့သူညွန်ကြားချက်တိုင်းပေါ့နော်ကိုယ်လွန်သွားတဲ့ပုဂ္ဂိုလ်လိန်ကွဲပြားတဲ့ပုဂ္ဂိုလ်မပို့ပါနဲ့ဒီလိုညွန်တာပြီးမှသူကဒီမေတ္တာပို့တော့မယ်ဆိုဘုန်းကြီးတို့ဘာတွေလုပ်ရလဲဆိုအစာအုပ်ဆုံး မေတ္တာမဖို့သင်တဲ့ဖို့သီတာမဖို့ဒါလေးသိသွားပြီးတော့မေတ္တာဖို့နည်းနဲ့ဒါလည်းသိသွားပြီမေတ္တာပို့တော့မယ်ဒေါသရဲ့ဆိုးကျိုးပေါ့ဒေါသအပြစ်တွေကိုဆင်ញင်ရတယ်ဒေါသတွေအပြစ်တွေကိုမဆင်ញင် တော့သူကဒေါသဖြစ်နေမှာဒေါသဖြစ်နေတော့မေတ္တာတတ်ကမဖြစ်ဘူးပေါ့ဒါကြောင့်မေတ္တာပို့ပုဂ္ဂိုလ်မှာကိုယ်စိတ်ထဲမှာဖြစ်နေအလိုမကျတဲ့စိတ်မကျင်တတ်တဲ့စိတ်ဒီဒေါသစိတ်တွေမဖြစ်အောင် ဒီဒေါသစိတ်ရဲ့အကျိုးဆက်တွေကိုဆင်ញထားတာနော်အဲ့တော့ဘုန်းကြီးတို့ဒီဇတ်တော်တစ်ခုမှပါတယ်ဗောဗျာဘုန်းကြီးဇတ်တော်သုလဝရိစမှတ်တာခုမကြည့်ပြတာကြားနေအဲ့ဒီဇတ်တော်တစ်ခုဘုရားလောင်းကမြို့သားဖြစ်ပါတယ်မြို့သားဖြစ်ပြီးနော်သူနဲ့တူအဲ့ဒီချိန်မှာသူတို့အိမ်တော်ပြုကျင်လို့မဟုတ်မိဘတွေမျိုးရိုးအစစ်ဆက်ဖြတ်မှပြတ်မှကြောက်လို့အိမ်တော်ချတာသူတို့နှစ်ယောက်ဟာ လေများလို့မနေပါဘူးညီကောင်မောင်နှမလို့မောင်နှမလို့နေကြတယ်မိဘတွေဆုံးပါသွားတွေကတော်ထွက်ကြဘုရားလုံးမြို့သားဒီခလေးမလေးကိုပစ္စည်းဥစ္စာအကုန်အနှင်းမြဟိုကလည်းမရှိဘူးတော်တောင်နေပဲသိတယ်အဲ့ဒီခေတ်ကတော့သာနာဘာကာလသာနာဘာကာလဆိုရသေးဝက်ပြီးတော်တဲ့တောင်ထဲမှာမေတ္တာတရားတွေအထောက်ကြတာပဲမေတ္တာနဲ့နေကြတာပဲဒါပေမဲ့ဒီမှာတော့ဘာဇံရတယ်လို့မပါဘူးဘာဖြစ်လို့သူတို့ကမြို့သားနဲ့မြို့သမီးအဲ့လိုဖြစ်နေဟန်တူပါတယ် အဲ့ဒီလိုနဲ့ဒီနေ့ကျတော့တောတဲ့တောင်နဲ့ကျတော့အရင်ခစ်ကတော့အခုခစ်လို့လဲမထုံးကားဘူးဗျာမပေါ်မြောင်လိုအပ်ချက်တွေရှိလာရင်နေပြီးတော့ပေါ့ဘင်းရနေပြီးတော့ပြောင်းဝင်ရဒီရတိလေးနဲ့ရတိမလေးကလိုအပ်ချက်တွေပေါ့တော်တဲ့တောင်နဲ့နေတဲ့ခါကျတော့အသီးတွေပါရှားနေကြတယ်အဲတော့အစာတို့အာလိုလိုအပ်ချက်တွေရှိလာ သောရှိရှိတွေနေပြီးတော့ထီအောင်ပြန်ဝင်နေပြီးတော့ရောက်มาပြီလူမတတ်မလူကပေါ်လာနေပြီးတော့ကခွန်ကြီးတို့ဘရင်ဥယျာဉ်တော်ထဲမှာသွားတရင်တောင်းနေကြအဲ့မှာတကယ်ရောက်လာသူတို့ကလည်းမေတ္တာကြောင်းဟောပြောဆွဆွမှကြတော့အဲ့လိုနဲ့နေထိုင်အချိန်ကာလတခုနေထိုင်ကြတယ်အဲ့ဒီလိုနေထိုင်နေချိန်မှာပဲဒီတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့ပုဂ္ဂိုလ်ကသူ့ရဲ့စစ်တပ်အဆောင်ရှောက်တွေနဲ့ရောက်လာ ပထမတော့ဒီရသေးလေးနဲ့ရသေးမလေးကိုကြီးညိုလေးစားစိတ်နဲ့ဒီအပြင်ကလာကြောတာပါနောက်တော့ဒီပြင်ကဆေယူပေါက်လာပြီးတော့ဒီရသေးမလေးကိုလိုချင်တော့လိုချင်တော့ဘုရားလောင်းရသေးလေးကိုမိတယ်ရသေးလေးတဲ့ဒီရသေးမလေးကမင်းနဲ့ဘာတော်တယ်လဲလို့မေးတယ်။အဲလူပါတော့ကတော့သူရဲ့ဇနီးများတော်တယ်ခုတော့ရသေးဖြစ်နေတဲ့အတွက်ဘာမှမတော်ဘူးလို့ပြောရမှာပဲဆိုတော့အဲဒီမှာသူရဲ့လုံချိုးရေးစစ်သားတွေအတင်းအမဆွဲခေါ် ရသေးလေးကလည်းလက်နဲ့ကင်ဖွဲ့စည်းလည်းဖြစ်အာနာပဲဖွဲ့စည်းလည်းဖြစ်ဘာမှမတတ်နိုင်သူ့ကိုမျက်စိတစ်ဘက်နည်းနည်းလေးမျက်စိဖွင့်မော့ကြည့်ပြီးတော့ကိုမေတ္တာတရားကိုပဲဆက်လက်ပွားနေဒီလိုနဲ့တင်းမရသေးမလေးခေါ်သွားနန်းတော်ရောက်တော့လူကိုလည်းခိုင်းတော့ရသေးမလေးကလည်းမလုပ်ပါနဲ့ဒီလောကညင်ငွေလို့ရသေးဝဲလာဆိုကြောင်းဘယ်လိုမှချုပ်ခံတော့မရတော့သူတို့နန်းတော်ထဲမှာရှိတဲ့အခန်းတကာအခန်းတကူတည်းထည့်ပြီး တော့တော့နဲ့ပိတ်ထားလိုက်တော့ဗျာအဲ့ချိန်ကျမှဘုရင်ကစဉ်းစားမိတယ်ယသိလေးဟာတဲ့သူယသိမာလေးကို အတင်းမှာဆွဲခေါ်တယ်လေဘာမှပြန်မလုပ်ဘူးပေါ့အဲတခုခုပေါ့ငါ့ကိုသူတတ်တဲ့မန္နမခါရမန္တရားတွေနဲ့မမုံနေပြီနဲ့တူတယ်အဲ့မှာအတွေးဝင်ကြောက်စိတ်တွေဝင်လာပြီဘယင်ဟာရသေးလေးတွေပြန်ပြေးလာဒီကြည့်လာတော့ ပြင်လာမှလည်းသိတယ်သိပေမဲ့လို့လည်းအာနာမဘွယ်စီလက်နက်ကဘွယ်စီဆိုတော့လည်းပြင်အဲယတိလေးရသိပြီးလူမပြုတ်ပဲနဲ့ကိုမေတ္တာတရားပဲဆက်လက်ဆင်ញံနှလုံးသွင်းအဲ့ဒီလို နေလေးလေးဘယင်ကကြောက်လေးလေးပေါ့ဗျာကြောက်လို့ယတိလေးထံဝင်မေးပါတယ်။ဘာမေးလဲဆိုတော့ယတိလေးတဲ့မင်းရဲ့ယတိမလေးငါအတင်းမသိမ့်ပိုက်ခေါ်သွားတဲ့အတွက်မင်းစိတ်ဆိုးနေတယ်မဟုတ်လားတဲ့ အဲ့လိုမေးပါတယ်ဒီတော့ရသေးလေးကဘာဥမာဘာနဲ့ပြန်ဖြေလဲဆို အမှန်တမ်းဖြေတာပေါ့လေဒါတော့မင်းကြီးကငါစိတ်မဆိုးပါဘူးစိတ်ဆိုးပါတယ်ဒါပေမဲ့ငါစိတ်ဆိုးတဲ့စိတ်ဒေါသဖြစ်တတ်စေဖို့အပြစ်မထွက်အောင်ငါထိန်းထားတယ်အဲဘုန်းကြီးဇတ်တော်တွေပြောတဲ့အခါမှာဒီဇတ်တော်တွေကတော့ဒီကလေးကြမျိုးတွေရွာတွေမှတ်တတ်တာပေါ့နော်အဓိကကဒီမှာကိုလိုက်နာကျင့်သုံးရမယ့် အချက်လေးကိုတော့ဘုံညာဒါပဲလိုချင်မှတ်သားစေခြင်းတယ်ဘုဒ္ဓကြောင့်လည်းသိပြီးတော့မှတ်သားမထားဘူးအဓိကကဘုန်းကြီးပြောတာကဘာကိုလိုက်နာကျင့်သုံးဖို့ရည်ရွယ်ပြောတယ်လေအဲ့ဒါလေးသိစေချင်တော့အဲ့မှာယတိလေးကိုဘိညာမေးပါတယ်ရှင်ဗျာဒေါသစိတ်စိတ်ဆိုးတဲ့စိတ်အပြစ်မထွက်အောင်ဘလို့ထိန်းထားပါလဲဉာဏ်နဲ့ဆင်ခြင်ပြီးထိန်းထားတဲ့နေတွေအဲ့မှာမိတ်သွားပါတယ်နံပါတ်1 ဒေါသဖြစ်လာရင်တခါတော့မင်းကြီးကောင်းဆိုးအကြောင်းကျိုးမှမှမသိနိုင်ဘူးအဲ့လို မသိတဲ့ခါကျဘာဖြစ်လဲအမှားတွေဆက်တိုက်ပြောမိတတ်တယ်အမှားတွေဆက်တိုက်လုံးမိတတ်တယ်အဲ့ဒီလို အမှားတွေဆက်တိုက်ဖြစ်မှာစိုးတဲ့အတွက်ဒီဒေါသစိတ်ကိုအပြည့်မထွက်အောင်ငါထိန်းထားတာနော်ညာနဲ့စဉ်းစားပြီးထိန်းတာဒါတစ်ချက်ပေါ့နောက်တစ်ချက်ဗာမိတ်လဲဆိုဒေါသဟာစိတ်ကောင်းနေ နော်ပူလောင်လာစိတ်ကောင်းတွေပျက်စီးသွားတယ်ဒေါသဖြစ်လာပူလောင်စိတ်ဆင်းရဲနော်ဘုန်းကြီးတို့နောက်ပိုင်းတော့ဘုရားရှင်ကဘုရားဖြစ်လာတဲ့အခါမှာဒေါသမီးနဲ့ဥပမာပေးတာဓမ္မကြီးတို့ဒကာကြီးတို့ကိုယ်မိသားစုပါပဲကြည်ကြည်ဘုန်းကြီးတို့ဘုန်းကြီးเจ้าမှာကြည်ကြည်ဘုန်းကြီးတို့เจ้าခု၄ပါပေါ့ဆရာတော်တက်တော်တရားရှိတော်ငါဆိုရင်သူရဲ့ဟိုကိုယ်လေးတော့ပြန်6ပါးလောက်ရှိတယ်တဘာဘာကစိတ်ဆင်းရဲနေရပြီလို့ သူလည်းပူလောင်မှာပေါ့နော်ဘေးရပုံကိုယ်တွေလည်းပူလောင်စိတ်ဆင်းရဲဒီလိုပဲ family တွင်းမှာတရားတော့ကစိတ်မချမ်းသာဖြစ်နေပြီသူသူအပူတွေကကြံကြံတဲ့လူကိုကူးတာပဲဒါကြောင့်ဒေါသမီးအပူနဲ့မီးနဲ့နိုင်တာဒေါသဆိုအပူပဲအပူကကိုယ်တဏ္ဍာမှာပူလောင်တယ်လို့ကိုယ်နဲ့အနီးပေါင်ရင်ရှိတဲ့ပုံကလည်းပူလောင်စေတယ်အဲ့ဒါကိုပြောတယ်ဗျရေသေးလေးကဒါကတော့မင်းကြီးတဲ့ဒေါသဖြစ်စိတ်ကပူလောင်နေ ဒီပူလောင်မှုတွေကကိုယ်ကိုယ်တိုင်လည်းပူလောင်မှုတွေဖြစ်စေတယ်ကိုယ့်ရနိပောင်ညမိသားစုတွေကိုယ်နဲ့ဆက်ဆက်တဲ့ပုံကိုယ်တွေပူလောင်မှုကိုဖြစ်စေတယ်အဲ့ဒါကြောင့်ဒီဒေါသကအပြစ်မထွက်အောင်ထိန်းထားတာနောက်တစ်ချက်ကျဘာပြောလဲဆိုတော့အေးဒေါသဒေါသဖြစ်နေတဲ့ပုံကဟာကိုယ့်ရဲ့ဒေါသဖြစ်နေပေါ့အယူတစ်မျိုးပဲဗျအယူ၈မျိုးဆိုစာပေမှာပြောသွားတယ်နော် ခုတော့ဒီယူစင်ပြတော့မှခုလောလောဆယ်မမှတ်မိဒေါသယူပါတယ်မာနာယူပါတယ်လောဘယူပါတယ်ပေါ့နော်အဲ့လိုယူစင်မျိုးပြောတာရှိတယ်အဲ့ဒီဒေါသဖြစ်နေကိုယ့်အကိုယ်တော့မသိတာဘူးကြာဘေးရကြည့်တကယ်ကိုယူကြီးလို့နေတာအဲ့တော့ကိုယ့်ရဲ့ဆန့်ကျင်မဲ့ပုံကိုယ်နဲ့အယူကြီးလို့ဖြစ်နေတဲ့ပုံကိုကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တတ်တယ်အဲ့လိုကိုယ့်ရဲ့ဆန့်ကျင်မဲ့ပုံကိုယ်နဲ့ဝမ်းမြောက်ဝမ်းသာ ဖြစ်မှာဆိုတဲ့ဒီဒေါသကိုအပြစ်မထွက်အောင်ငါထိန်းတာတယ်ဒါလည်းမိပါတယ်နောက်တစ်ချက်ကြပါလဲဆိုဒါလည်းကောင်းတယ်ဒေါသဖြစ်တဲ့ပုဂ္ဂိုလ်ဟာဘယ်သူမှကိုယ်နာမကတ်ချင်ဘူးနော်မိကောင်းဆွေကောင်းဆရာကောင်းတမကောင်းမိဘကောင်းသားသမီးကောင်းအကုန်ဆုံးရှုံးရတာပဲနော်ဒီမိဘစိတ်တုံနေနေပဲသားသမီးကမကတ်တော့သားသမီးကစိတ်တုံနေမိဘလည်းမကတ်ချင်တော့ဘုန်းကြီးတို့ဘုန်းကြီးတွေတူတူပါပဲ ုန်းကြီးကစိတ်တုံနေဘုန်းကြီးကဘယ်တပည့်မှမကတ်ချင်ဘူးတပည့်ကစိတ်တုံနေအဲ့ဒီတပည့်ကဘုန်းကြီးကမကတ်ချင်ဘူးနော်တကယ်တကယ်အကျိုးလိုလားဆိုတာပြောနိုင်တဲ့ပုဂ္ဂိုလ်ကဒီသားကောင်းသမီးကောင်းမိကောင်းဖကောင်းမိကောင်းဆွေကောင်းပေါ့ဗျာကိုကစိတ်တုံနေစိတ်ဆိုးနေတော့မိကောင်းဆွေကောင်းနေလွဲတော့လွဲနေတော့ဘာလို့လို့အောင်မြင်မှုမရနိုင်ဘူးအဲအခုလိုသူတော်ကောင်းတရားတွေလေ့လာတာသူတော်ကောင်းတရားတွေကျင့်ကြအထုတ်တဲ့နေရာ ပို့ဆိုတာပေါ့နော်ဒီလိုချိန်ကာလမျိုးဆိုတော့မိကောင်းဆွေကောင်းရဖို့အရေးကြီးတယ်မိကောင်းဆွေကောင်းရမှာကိုယ်တရားတွေအသိဉာဏ်တွေတိုးတက်မယ်အသိဉာဏ်တွေတိုးတက်မှာဘဝနေရာထိုင်ဘဝတန်ဖိုးရှိမယ်နော်လူဘဝနော်မလို့တန်ဖိုးမရှိဘဲနဲ့ဆုံးသက်သွားနိုင်ပြီးတော့ဒီမှာဒေါသရဲ့အပြစ်တွေကိုကြိုတင်ပြီးဆင်ញင်ရတယ်ဆိုတော့ဉာဏ်နဲ့ဆင်ញင်စဉ်းစားတာပဲနော်အမတိကပါလဲဆိုဒေါသဖြစ်နိုင်ကောင်းဆိုအကြောင်းကျိုးဘာမှမသိဘူး မသိတဲ့အတွက်မှားရချက်ဖြစ်နိုင်တယ်။အာအဲ့ဒါကြောင့်ဒီဒေါသတော့ငါမဖြစ်အောင်ထိန်ထားမှာပဲဒီတစ်ချက်ထိန်မယ်နော်။နံပါတ်1ဒေါသဖြစ်တဲ့ဒေါသဖြစ်လာပြီးဒေါသပူလောင်တာကိုယ်ကိုယ်တိုင်လည်းပူလောင်တယ်ကိုယ်အနီးပေါင်းရင်ပုံကိုယ်လည်းပူလောင်ဒုက္ခပေးစေတဲ့အတွက်ဒီဒေါသတော့ငါမဖြစ်အောင်ထိန်ထားမှာပဲ။နံပါတ်3ကိုယ်ကဒေါသဖြစ်နေအယူလို့ဖြစ်နေရှက်ရှာကောင်းတယ်။နော်။ပြီးတော့ ကိုယ့်ရဲ့ဆန့်ကျင်ဘက်ပုဂ္ဂိုလ်တွေရဲစရာမောစရာပြောင်းလောင်စရာဖြစ်မှာဆိုတဲ့အတွက်ငါဒီဒေါသတော့ထိတ်တာပါပဲနံပါတ်၄ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်မိကောင်းဆွေကောင်းတွေဆုံရှုံတတ်တယ်ဒါကြောင့်မို့ဒေါသမပြောင်းတာထိတ်တာလေရသေးလေးကဒီ၄ချက်ရှင်းပြပါအဲ့မှာဘယင်ကသဘောကျပြီးတော့ရသေးမှလည်းပြန်လုပ်ပေးပါတယ်ဒီမင်းဥယျာဉ်တော်တွေမှာလည်းကြိုက်လို့သရင်သုံးနေထိုင်ဖို့လျှောက်ထားပေမဲ့ဘုရားတော်ရသေးလေးနဲ့ရသေးမှလေးဟာတော်တဲ့တောင်းနေပဲ ထွက်ခွာပြီးသူတော်ကောင်းတရားနဲ့ကျင့်သုံးကြပါနော်အဓိကတော့ဘုန်းကြီးတို့ဒေါသတွေဖြစ်လာရင် စိတ်ဆိုးတာတွေဝမ်းနည်းတာတွေဖြစ်လာရင် ခုနကလေးမျိုးနဲ့ဆင်ញင်ပြီးထိန်းနိုင်ပါတယ်ဒါဒေါသရဲ့အပြစ်တွေဆိုးကျိုးတွေဆင်ញင်တဲ့ဤနောက်တစ်ခုကတိခတ်မှုအကျိုးကိုကြိုတင်ပြီးဆင်ញင်ရမယ်ဒါကြောင့်မှဘုန်းကြီးတို့မေတ္တာထပ်တတ်တာအဲ့ဒီလိုမဆင်ញင်တာဘူးဆိုလို့ရှိရင်သူက သိခံမှုခက်တာပေါ့ဗျာနော်အဲတော့သိခံနိုင်မှမေတ္တာတရားဖြစ်တယ်မေတ္တာတရားဖြစ်မှအများချစ်ခင်တဲ့ကြီးညိုကြီးညိုရတယ်လေးစားကြတယ်ပေါ့နော်အဲသိခံနိုင်တဲ့ပုဂ္ဂိုလ်မေတ္တာထားနိုင်တဲ့ပုဂ္ဂိုလ်ကျတော့ဗာလေတာမန်မိတ်ဆွေကနေတကယ်ကိုမိတ်ကောင်းဆွေကောင်းမိတ်ဆွေရင်းနေဖြစ်သွားတယ်အဲတော့အကျိုးကျေးဇူးဆင်ညာဘယ်လိုဆင်ညာမလဲဆိုစိတ်တူတတ်တဲ့ပုဂ္ဂိုလ်ဟာနော် ကိုယ်တိုင်လည်းဆင်းရတယ်နော်သူများကိုလည်းကိုကိုယ်တိုင်ကိုယ်လည်းဆင်းရဲတယ်စိတ်လည်းဆင်းရဲတော့စိတ်မတုံမီအောင်ထိမ့်ထားတဲ့ပုဂ္ဂိုလ်ကတော့ကိုယ်လည်းချမ်းသာတော့စိတ်လည်းချမ်းသာတယ်ရောငါဒီသိခန္ဓာပဲကောင်းပါလေသိခန္ဓာအကျိုးအပိုးများပါတယ်နောက်တစ်ခုကစိတ်ဆိုးနေတဲ့ပုဂ္ဂိုလ်ကသိမကမနဲ့ပြန်စိတ်ဆိုးနေသူ့ထက်ပုတ်ပြီးတော့မိုင်မဲရကြတယ်အောက်တန်းကြတဲ့ပုဂ္ဂိုလ်ဖြစ်ပါတယ် စိတ်ဓာတ်မြင်မာတဲ့ပုဂ္ဂိုလ်တို့စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ကဒေါသအလိုက်ဒေါသအကြိုက်ဘယ်တော့မှမလုပ်ဘူးဘယ်တော့မှမပြောဘူးအဲ့ဒါလေးဆင်ញင်ပြီးတော့လည်းထိန်းနိုင်တယ်တချို့ကြဒေါသအလိုကြလိုက်လိုက်တော့ဒေါသလိုကြလိုက်တော့ဗာလေလုံမပြောမှတွေဖြစ်တော့အဲ့မှာများသောအားဖြင့်လူငယ်တွေကများဗာပြောလေဟာရှင်ဖျားတိကနာအရှုံးပေးခြင်းမဟုတ်လားဒီလိုပြောကြ ဒီကနာရှုံးပေးတာမဟုတ်ဘူးညာလူတိုင်းအနိုင်မရအနိုင်နဲ့ဒေါသစိတ်ဒေါသစိတ်ကတော့တကယ်တမ်းကျအနာဂံရောက်မှနိုင်ပါတယ်လုံးဝပယ်တာအနာဂံပါဒေါသစိတ်ဖြစ်လာရင်လေလူတိုင်းလူတိုင်းကသူ့အလိုကြပဲလိုက်တာများတယ်ကိုယ်အလိုကြဒီဒေါသမလိုက်နိုင်မလိုက်ကြမထိန်နိုင်နော်အဲ့တော့ဒီခန္ဓာအရှုံးပေးတာမဟုတ်လူတိုင်းအနိုင်မရနိုင်တဲ့ ဒီအောက်တန်းကြတဲ့ဒေါသစိတ်ကိုကိုယ်အနိုင်ရလိုက်တာပဲအဲ့လိုဆင်ခြင်ပြီးတော့ဒီခံတဲ့အကျိုးကိုဆင်ခြင်ဖို့ကောင်းတယ်နော်ဒေါသစိတ်ကအစာပိုင်းဒီဒီခံနဲ့ဒီခံနဲ့ဆိုတော့တိတ်တော့မလွယ်ဘူးပေါ့ဗျာအစာပိုင်းတော့တော်တော်ခံခက်တယ်နောက်ပိုင်းကျတော့ဒီလက်ခံမှများလာအေးဆေးဆေးနဲ့ကိုယ်လည်းငြိမ်းချမ်းလာနောက်တစ်ခုဒီလိုစဉ်းစားကြည့်ပါဗျာဒေါသမဖြစ်မနေကိုယ်ကတုံ့ပြန်လာပြီစိတ်ကအေးချမ်းမှုရရလား ဒါစဉ်းစားကြည့်နော်ဒါတော့ဖြစ်လို့ဒီမခံနဲ့တုံ့ပြန်ရင်ပို့ပို့အကျိုးဆက်တွေကဘုံရောလိုအောင်ပို့ဆိုးစေတယ်စိတ်တော်ကိုမငြိမ်ချမ်းဘူးဗျာနေရထိုင်ရလည်းဆင်မပြေဘူးတဏ္ဍာရာဒီသိခံနေရတော့အစာပိုင်းတော့ခံခက်တယ်နောက်ပိုင်းကျကိုယ်ကလည်းငြိမ်လာစိတ်ကလည်းငြိမ်လာတော့နေလို့ကောင်းတယ်နော်သိခံမှုကအစာပိုင်းကခံကခက်ပေမဲ့လို့ချိန်ကြာလာတဲ့ခါမှာတော့သူကပိုကောင်းလာ တိခဏနဲ့တိခဏနဲ့ဆိုတာမန်ပုဂ္ဂိုလ်တွေမလုံနိုင်ဘူးဗျာသူတော်ကောင်းတွေပဲလုံနိုင်တယ်သူတော်ကောင်းလုံသူတော်ကောင်းစိတ်တက်ရှိမှလုံနိုင်တယ်အဲကြောင့်တိခဏနဲ့အကျိုးကိုလည်းအဲ့ဒီလိုလေးဆင်ញင်ပေးပေါ့မေတ္တာထားတော့မယ်ဆိုရင်ဆရာတော်ကြီးများကဗာမိတ်လဲဆိုဝင်ဒီတဲ့ခြေက ခွင့်လွှတ်မှု၃မျိုးဆိုပြီးတော့ခွင့်လွှတ်မှု၃မျိုးကိုလည်းကျင့်သုံးအောင် ဓမ္မမေတ္တာတက်ကဖြစ်တယ်ခွင့်လွှတ်မှု၃မျိုးမကျင့်သုံးနိုင်တယ်ခွင့်တို့မေတ္တာတဖြစ်ဖို့ခက်တော့နော်ခွင့်လွှတ်မှု၃မျိုးကနံပါတ်၁ကကိုယ့်ကိုသူမြင်ကိုကသူများကိုခွင့်လွှတ်ဖို့တောင်းမှာကိုကပြောမှဆိုမှရှိခဲ့ခွင့်လွှတ်ဖို့တောင်းမှာတောင်းမှလို့ तू ခွင့်မလွတ်တော့ခွင့်လွတ်တာကသူကနာပဲလေခွင့်တို့တောင်းမှလိုက်တဲ့အတွက်ကို့မှာကိုလောက်ပြုမပြောမတွေကကို့မှာငြိမ့်ယူပါတယ်အေးပါတယ်ကို့စစ်ကိုအေးတာ ကိုယ်စိတ်ကိုငြိမ်းဖို့အေးဖို့ရေးကြည့်တယ်မာနတင်းခံနေဖို့မလိုမာနတင်းခံနေကိုယ်စိတ်ပင်မာနာပေါ့ကိုယ်လည်းပင်မာနာစိတ်ပင်မာနာလူ့ဘဝနေတဲ့ခါကျတော့ပြောမဆိုမလုံမဆိုရှိတာပါပဲရှိလာရင်အမှားကို မှန်မှန်သိရမယ်သိပြီးတော့ကိုမှားတဲ့ပုဂ္ဂိုလ်ပြင်မှားတာတဲ့ပုဂ္ဂိုလ်တွတ်တောင်းမှလိုက်ပေါ့တောင်းမှလိုက်နံပါတ်1ကိုအေးချမ်းမှုရတယ်ကိုကိုစိတ်ချမ်းသာကိုစိတ်အေးချမ်းသာငြိမ်းချမ်းသာ နော်အဲ့ဒါတွေကိုကိုကမတောင်းပါမနဲ့တင့်ခံရမယ်ဆိုရင်အဲ့ဒီပြည့်တရားလည်းကိုဒုက္ခပေးတယ်ပေါ့ကိုဒါတွေတွေးလိုက်တိုင်းတွေးလိုက်တိုင်းဒုက္ခတွေဖြစ်တော့ပေါ့နော်အဲအဲ့ဒါကြောင့်တိကိုကတော့ဗာပြောင်းတောင်းမှတဲ့ကာမလို့လေးလေးနက်နက်ထားပြီးတောင်းမှမို့တော့တို့တာပေါ့နော်ဒါမှရှောင်ကမဟုတ်ပဲနဲ့အဓိကကိုယ်စိတ်ငြိမ်းချမ်းဖို့အေးချမ်းဖို့တောင်းမှလာပဲပြီးအခါကြပါလဲဆိုတော့ဒါကကိုက လူတယောက်ကိုပြင်မထားမယ်ပြောခဲ့မယ်ဆိုခဲ့မယ်ဆိုရင်လုပ်ခဲ့မယ်ဆိုရင်ဒါတွေကိုငြိအေးဖို့ခွင့်လို့ဖို့တောင်းပါနိုင်ရမယ်နော်ကိုက သူများကိုခွင့်လို့ဖို့တောင်းပါမယ်ကိုကသူများကိုခွင့်လို့နိုင်ရမယ်သူများကိုကိုပြောလာဆိုတာမတရားတွေစော်ကားတာရှိရနေတယ်ကိုကတီးတီးငိမ့်နေတဲ့သိခံတယ်သိခံနိုင်မှာခွင့်လို့နိုင်ခွင့်မလို့နိုင်ရင်တချို့ကတို့ကမိုးရင်မခံဘူးဟေ့ဆိုတဲ့ပုံစံမျိုးတွေရှိတယ် အဲ့တော့ဘာဖြစ်လဲဆိုပြဿနာတွေရင်ဆိုင်ရတာပေါ့ဗျာဘုံမခံတော့ပြန်ပြောဟာသူကပြန်ပြောကိုကပြန်ပြောနေမငြိမ့်နိုင်အေးစီစီပြောနိုင်မယ်ဆိုရင်တော့မဆိုးဘူးပေါ့ကိုမေတ္တာတရားနဲ့ပြောမယ်သူလက်ခံပြီးပြည်လက်မခံပြီးပြည်ကိုမေတ္တာတရားနဲ့ပြောလက်ခံနဲ့လက်ခံမယ်ဆိုတော့စိတ်နဲ့ပြောလိုက်တဲ့ခါကျရင်တော့သူလက်မခံတဲ့ကကိုယ်မှာစိတ်ပင်မမှုတွေဆင်းရဲမှုတွေဖြစ်တာပေါ့နော်။ညာတော့ရင်တော့ မောဟကံပုဂ္ဂိုလ်တွေကချက်ချင်းထပ်ပဲထပ်ပြောတဲ့အခါကျလူမုံများတာဖြစ်များတယ်လူမုံများပြီးအရှုံးနဲ့ဆုံးတာတာများနော်ပြီးတော့သိက္ခာမှုဆိုတာစိတ်တည်ငြိမ်ပါပြဿနာကင်တွေ့တတ်တဲ့ပုဂ္ဂိုလ်ပြောဟိုဇုကလေးစက်ကလေးထပ်ပက်တာမျိုးပဲနဲ့အေးစီစီကြိုးကြောင်းပြန်ရှင်းပြပေါ့သူတို့ကပြောလိုက်ဆိုလိုက်ပြန်ရှင်းပြလို့မရတော့လည်းဥပ္ပခါမျိုးပေါ့ဒါပဲရှိတော့ ပြီးတော့လေဒီပြောတယ်ဆိုတဲ့နေရာလေအချိန်ခါကြည့်ပြီးပြောတာခရီးရောက်တယ်အချိန်ခါမရှိဘဲနဲ့မတိဘဲနဲ့ကြည့်ပြောရင်တော့ဟိုကလက်မခံနိုင်နော်သူကလက်ခံနိုင်တဲ့နေသားရှိမှကိုကပြောတာမျိုးဆိုရင်မဆိုးပေါ့သူကလက်ခံလက်မခံနိုင်ဘဲနဲ့အတင်းကြပြောတယ်လေအဲရောကိုဖြည့်ရှင်းရတာငါတာဖြစ်တော့ဒေါသတွေပိုဖြစ်စရာဖြစ်လာနောက်တစ်ချက်ကတော့ဗာလဲဆိုကိုယ့်ကိုခွင့်လွှတ်နိုင်ရမယ်လူဆိုတာခုနလိုဘုန်းကြီးပြောသလိုပေါ့လေ ဒီအမှားတွေကျူးလွန်မိတတ်တယ်မှားတွေကျူးလွန်မိပြီးသားအမှားကတော့ဘာမှဟိုချက်ချင်းကြီးပြင်လို့မရဘူးလေမှားတာတော့မှားပြီးသွားပြီမှားပြီးသွားဘယ်လိုပြင်လို့တော့ရလဲဆိုတော့ငါနောက်ထပ်ဒါမျိုးမဖြစ်စေအောင်ဒီအပြောင်းမဖြစ်စေအောင်ဒီအလုံးမျိုးမဖြစ်စေအောင်အဲ့ဒီလိုနဲ့ဒါကိုဒုံလုံးချပြီးတော့ယရီကဖြတ်အဲ့လိုမှမဟုတ်ပဲနဲ့ဒီမှာဟောငါ့ကိုမဖြစ်တော့လေးနဲ့သွားပြောမိတာငါ့ကိုမဖြစ်တော့လေးနဲ့သွားလုံးမိတာ ငါးကိုသုံးမကြတာငါးကိုမဟုတ်တာအဲ့တော့ဝါနေမှုကိုကောင်းနေကိုကိုကိုဒုက္ခပြန်ပေးတယ်နော်အဲ့ဒါလည်းမှတ်ထားနော်ကိုကိုခွင့်လွတ်နိုင်ရမယ်ဆိုတာကဒီမှမျိုးကနောက်ထပ်ဘယ်တော့မှမဖြစ်စေအောင်ဒီမှတဲ့အပြောမျိုးအလိုမျိုးနောက်ထပ်ငါဘယ်တော့မှမဖြစ်စေအောင်ဆိုပြီးဒိဋ္ဌံချပြီးတော့ဒါကိုရက်နေအောင်ကြိုးစားဒါကြီးကိုဆွတ်ဆွတ်ဆွတ်ဆွတ်တွေ့တော့အစ်စ်အစ်စ်ပြန်ပြန်ဖြစ်နေတတ်တယ်ဒါအောင်မှတ်တာပေါ့ ပြီးတော့ကိုယ့်အကိုလည်းခွင့်လွတ်နေရမယ်အဲ့လိုပြက်ပြက်သားသားဆုံးဖြတ်ချက်ချပြီးဒါတွေပြန်မတွေးနဲ့ဒါတွေရပ်လိုက်ပေါ့နော်ပြန်ဆွေးနေဆွဲတွေးနေမြအသေးသေးတွေဖြစ်ပြီးတော့ဘယ်တော့မှမငြိမ့်နိုင်ဒါလေးတတိတောင်းပေါ့အဲ့တော့အဲ့ဒီလိုသူများကိုလည်းခွင့်လွတ်ဖို့တောင်းပန်ရမယ်ကိုယ့်ကိုလည်းကိုယ့်ကိုသူများက ပြမထားရင်လည်းခွင့်လွတ်နိုင်ရမယ်ကိုယ့်ကိုကို မကောင်းတာလုပ်မိပြောမိလည်းခွင့်လွတ်နိုင်ရမယ်ပေါ့ အဲ့ဒီလိုခွင့်လွတ်နိုင်မှဒီမေတ္တာတရားကပို့လို့လွယ်တယ်အဲ့ဒီလိုမှမထားနိုင်တော့ဘယ်လိုမှမေတ္တာတရားကမဖြစ်နိုင်ဘူးဒါကတော့ဟိုလိုဘုန်းကြီးတို့ခွင့်လွတ်မှု၃မျိုးပေါ့ပြီးတော့ကရမေတ္တာရဲ့ရန်သူများဒါလည်းလည်းဒါလည်းမှတ်သားစရာကောင်းတာပေါ့နော်မေတ္တာပို့တဲ့ခါကျတော့ဒီစာပေကျမ်းဂန်များမှာပြောလဲဆိုအနိယံသူအဝေးယံသူဒီလိုလေးခွဲခြားပြန်အနိယံသူဆိုတာက ဒီပူလောင်မှုတွေပါတဲ့ချစ်ခင်မှုပေါ့မိသားစုတွေပေါ်မှာတွေ့တာတယ်။နောက်ကိုယ်နဲ့အတူနေတဲ့ပုံစံတွေပေါ်မှာတွေ့တာတယ်။ဒါတွေကြပါလဲဆိုတော့ချစ်ခင်မှုတွေနဲ့ရောထွေးနေတယ်။နော်ချစ်ခင်မှုတွေနဲ့တွေ့တာမှုတွေနဲ့ရောထွေးမေတ္တာပို့ရင်တော့ဒါမိတ်ဆွေအောင်ဆောင်တတ်တဲ့ရန်သူလိုမျိုးရန်သူလိုမျိုးပဲ။သူကမိမိအကျိုးကို မျှော်ပြီးပို့တဲ့မေတ္တာပို့တာမေတ္တာပို့တဲ့မေတ္တာအတူတာဖြစ်နိုင်တယ်။ ။ဘာဖြစ်လို့လဲဆိုတူတူယောက်ပေါ်မှာခုနချစ်ခင်နဲ့တွေ့တာနဲ့တဏှာနဲ့ရောထွေးပြီးမေတ္တာပွားနေတဲ့အတွက်မေတ္တာဆင်မဖြစ်နိုင်ဒါကြောင့်မို့ငြိမ်းချမ်းမှုမဖြစ်နိုင်မေတ္တာအတူတာဖြစ်နိုင်တယ်။အဝိညာဉ်သူဆိုတာတော့ဘာလဲဆိုစိတ်ထဲမှာဒေါသအခြေခဲဖူးတစ်ထားပြီးတော့မပို့အောင်မနာလိုတဲ့စိတ်ဝန်လိုတဲ့စိတ်နဲ့လည်းမပို့အောင်အတ္တမမနာစိတ်တွေမမနာစိတ်တွေနဲ့လည်းမပို့အောင်ဒါတွေဖြစ်နေတော့ဘယ်တော့မှမေတ္တာမဖြစ်ဘူး မေတ္တာဖြစ်ဖို့လည်းမလွယ်ဘူးအဲ့ဒီစိတ်တွေကိုတဏ္ဍာမြဖယ်ရှားပြီးပို့ရတယ်အဲ့ဒါလေးနဲ့ရှင်တွဲပေါ်ပြီးတော့ဘုန်းကြီးတို့ဗလီတို့မှာမထီအောင်ဘူးပေါ့ဗျာဘုန်းကြီးတို့ဆောင်းစည်းတတကရာနေစဉ်ခေါင်းကဒီမေတ္တာကြောင့်ဘုန်းကြီးဟောပြပါတယ်ဟောပြတော့ဒီနိုင်ငံသားတယောက်ဘုန်းကြီးလာလျှောက်ပါသူကဘွဲရပြီးမှလှုပ်လှုပ်တယ်သူ့ရင်ပေါ့နော်ဒီနိုင်ငံ ဟိုအရင်ရောက်နေတဲ့သူတယောက်မျိုးသမီးတယောက်ကမနာလိုစိတ်ဝန်တိုးတဲ့စိတ်နဲ့အများနဲ့ဒုက္ခပေးတာ သူကအထက်ရသူကအထက်ကရောက်နေတာဆိုအဲ့တော့မကျေနပ်တော့အများနဲ့ဒုက္ခပေးဒုက္ခပေးတော့သူလည်းတတ်နေမြောက်ဘုန်းကြီးတို့သင်ပေးတဲ့မေတ္တာပို့ပို့တယ်ပေါ့လေဘယ်လိုမှအဆင်မပြေဘူးအဲ့တော့နောက်တစ်ပတ်တရားစကားဝင်လာတော့ဘုန်းကြီးကိုလျှောက်ပါတယ်ဆရာတော်ဆရာတော်ပြောတဲ့အတိုင်းခုနကိုယ့်ရဲ့ ဆန့်ကျင်ဘက်ပုဂ္ဂိုလ်များကိုဒုက္ခပေးလိုက်မေတ္တာပို့မေတ္တာပို့တယ်ဗျာမရဘူးဗျာသူကလည်းအမြဲတမ်းဒုက္ခပေးနေအဲတော့ဘုန်းကြီးမေးတယ်တခါကားလို့စိတ်ထဲမှာမေတ္တာပို့တဲ့အခါကျစိတ်ထဲမှာအေးချမ်းငြိမ်းချမ်းနေပို့သလားသူကငါ့ကိုအမြဲတမ်းဒုက္ခပေးနေပုဂ္ဂိုလ်ပဲဒုက္ခပေးနေဒေါသအခြေခဲနေမေတ္တာပို့နေရလားဒေါသအခြေခဲနေသူကမေတ္တာပို့ရတာဖြစ်နေအဲ့ဒီဒေါသအခြေခဲလေးကိုဖယ်ရှားပြီးတော့မေတ္တာပို့ကြည့်ပါ တကယ်ငြိမ်းချမ်းတဲ့အေးချမ်းတဲ့စိတ်လေးထားအဲ့ဒီနည်းနဲ့မေတ္တာပို့ရင်တော့အဆင်ပြေပါလိမ့်မယ်လို့ဘုန်းကြီးကြံကြံပေးဖြစ်ပါတယ်အဲ့ဒီလိုနဲ့သူလည်းဒီတရားစကားပြီးတော့အိမ်ပြန်ပေါ့အိမ်ပြန်ပြီးမေတ္တာပို့တော့အောင်မြင်ကြောင်းနောက်တစ်ခါလာတော့ရှောက်တယ်ပေါ့ဗျာအဲ့ဒါလေးလည်းမှတ်ထားပါနော်ဒါဝေးရန်သူနေနောက်ပြီးတော့ဒီပြောကြတာတော့အပြင်ရန်သူအတွင်းရန်သူဒါလေးလည်းခွဲကြတယ်ပေါ့ဗျာအပြင်ရန်သူ သူဆိုတာတော့မိသားစုကိုချစ်ခင်တွေ့တာနေရနဲ့နှစ်သက်မှုတွေဟာဒါအပြညာသူလို့ခေါ်တယ်ပေါ့အတွင်းရန်သူဆိုတာတော့ခဏကဒီမကောင်းတဲ့ဟာတွေပေါ့ကိုယ့်ရဲ့ပြညာအပြညာသူဆိုတာကခုနချစ်ခင်တွေ့တာမှုအတွင်းရန်သူဒါကအပြညာသူပေါ့အတွင်းရန်သူတော့ဒေါသပါဒေါသစိတ်တွေပါဒီဒေါသစိတ်တွေလည်းငြိမ်းအောင်လုပ်ရဒေါသစိတ်တွေငြိမ်းမှ ဒါတွေကမေတ္တာပို့လို့ရတယ်ဒါတွေမှတ်တာเนาะအဲ့တော့ခုနချုံပြောရင်တော့ဒီရန်သူတွေဆိုတာကတူတယောက်ပေါ်မှာချစ်ခင်မှုတွေ့တာမှုဒါတွေကလည်းဒါရန်သူပါပဲနောက်ပြီးတော့တူတယောက်ပေါ်မှာဒေါသချိတ်ခဲထားတာတို့မာနထားတာတို့အိတ်တမရှိအဖြစ်တာတို့ဒါတွေနဲ့ပို့အနေနဲ့ဒါတွေလည်းရန်သူပါပဲအဲ့ဒီလိုစိတ်တွေကိုဖယ်ပြီးခွာပြီးတော့ပို့မှမေတ္တာထရောက်တယ် ဒီစိတ်တွေနဲ့အတူတူပို့နေတော့ကုသိုလ်တော့ရတာပေါ့ဗျာစိတ်ငြိမ်းချမ်းမှုကတော့မဖြစ်နိုင်စိတ်ငြိမ်းချမ်းမှုမဖြစ်နိုင်တဲ့မေတ္တာကတော့ဒါရီထီရောက်မှုမဖြစ်နိုင်ဘူးနောက်တစ်ခုကတော့ဒီမှာဘုန်းကြီးတို့ဗာလဲဆိုတော့ဒေါသစိတ်ပဲဖြောင်းနေများဒေါသစိတ်အာကတစိတ်မေတ္တာပို့တယ်အစီအစဉ်တိုင်းပို့တယ်ပို့ရင်ပို့ရင်ပို့ရင်လည်းသူကဘာတွေဖြစ်တတ်လဲဆိုတော့ ငကောကဒေါသဖြစ်တာတွေကပြန်ပေါ်တယ်ဗျအခုဖြစ်နေတယ်လို့ပဲငကောပြဿနာတက်ခဲ့တာတွေဆိုမေတ္တာပေါ်လိုက်မှပြန်ပေါ်လာတယ်တမာရီအားကောင်းတွေပေါ်လာတယ်တမာရီအားကောင်းတွေပေါ်လာတယ်ဖြစ်တတ်တယ်နော်အဲ့ဒီခါကျရင်ဘယ်လိုလုပ်ရလဲဆိုတော့နော်ကောင်းကွက်ကိုရှာမေတ္တာအဲ့ဒီဟာလေးတုံးလာတော့ဗောနော်တခါတခါအဲ့လိုမေတ္တာပေါ်ရင်ပေါ်ရင်လည်းလူတူတယောက်ကမကျင်တတ်တဲ့ဆက်တက်ဆက်တက်ပေါ်လာပေါ်လာလေးလေးဒီဒေါသဖြောက်မရလေးလေးအဲ့လိုဖြစ်တတ်တယ် ဘုန်းကြီးတို့ယောဂီတော်ကြီးဆိုတွေ့ဘူးတယ်မေတ္တာတရားအဲ့ဒီလိုပေါ့လေသူတို့မိသားစုဒုက္ခရောက်အောင်လုပ်လာတဲ့အခါကျတရားထိုင်တုံးတုံးနဲ့ကြမ်းပြင်ထုနေတာအဲ့ဒါကြမ်းပြန်ပေါ်လာတော့ပြန်ပေါ်လာတော့သူကများမှတ်လို့မရမှတ်လို့မရလေဒေါသဖြစ်လေကြမ်းကိုထုလေအဲ့လိုဖြစ်တယ်အဲ့ဒီခါကျရင်ဒုတိယပေါ့နော်တချို့ဤတွေကတော့ဒေါသဖြစ်ဒေါသဖြစ်တယ်ဖြစ်တယ်မှတ်တယ်မှတ်လည်းမရဘူးဗျာတခါတလေမနိုင်ဘူးဒေါသဖြစ်တဲ့စိတ်ကပို့ဆိုးတယ် မေတ္တာဘုံနဲ့လည်းဒေါသစိတ်တွေပေါ်လာတယ်ပေါ်လာရင်လည်းပဲချက်ချင်းဆက်ဖို့ဝခက်တယ်အဲ့ဒီဒေါသကိုငြိမ်းသွားအောင်ဒေါသစိတ်အကတဖြောင်းမိဆိုပြီးတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကအင်္ဂုတ္ထုမှာဟောသွားပါတယ်ဘယ်ပုဂ္ဂိုလ်မျိုးမဆိုပေါ့နော်ပုရုဇဉ်ပုဂ္ဂိုလ်ဆိုတာကတော့မကောင်းတဲ့အပြုမှုတွေဖြစ်တတ်တာသဘာဝပါပဲဒါပေမဲ့လို့ ရံဖန်ရံခါမှာတော့ကောင်းတာလေးတွေတော်တာလေးတွေဖြစ်တတ်ပါသေးတယ်တွေ့ရတတ်ပါသေးတယ်ဒါကိုမြင်အောင်ကြည့်တတ်မယ်ဆိုရင်တော့ကိုကသူ့ပေါ်မှာပြည့်ကျက်တဲ့စိတ်လေးတွေပေါ့လေဖြစ်တဲ့ခါမှာအဲ့ဒီကောင်းကွက် တော်ကွက်လေးတွေကြည့်တတ်မယ်ဆိုရင်တော့ငြိမ်းလို့ရတော့နော်ကောသူကဒါလေးကကောင်းနေတာပဲဒီပြောလေးကကောင်းနေတာပဲဒီလိုလေးကကောင်းနေတာပဲကိုဒေါသကိုငြိမ်းအောင်လုပ်ရတော့ဥမာဆိုတော့ ကြီးတဲ့နေရာမှာကိုယ်ငွေရနှုတ်ငွေရစိတ်ဓာတ်ပေါ့သုံးမျိုးကျင့်နိုင်တာကိုဒေါသဖြစ်တဲ့ပုဂ္ဂိုလ်အာဂတဖြစ်တဲ့ပုဂ္ဂိုလ်ကပြောဆိုကကြံထမ်းရိုင်းဆိုင်ပေမယ်လို့တချို့သူများကုညီတတ်တဲ့ဝါဒနာရှိတယ်နော်ကုညီတောင်းတယ်ဟာချက်ချင်းပဲပေါ့ပါပါတခါတည်းကုညီပေးလိုက်တာပဲအဲ့လိုကုညီတတ်တဲ့ပုဂ္ဂိုလ်ကြရင်ဟောပြောတော့သူဆရာသူ့ဝါဒနာကိုဆိုးပေမယ်လို့ ဟိုတစ်ဖက်သားကိုကူညီလို့တဲ့စိတ်ရှိတာပဲသူ့ရဲ့ကောင်းတဲ့ကိုယ်မူရာလေးကြည့်ပြီးကိုဒေါသကိုငြိမ်းရတယ်ကိုငြိမ်းကိုချမ်းသာတာပေါ့တချို့ကြတော့သူများကိုကူညီတတ်တဲ့ဝါသနာတော့မရှိဘူးဗျဒါပေမဲ့အပြောတော်တော်ချိုးတယ်နော်သူများကိုစိတ်ချမ်းသာအောင်ပြောတတ်တယ်သူများကျေနပ်အောင်ပြောတတ်တယ်လူတွေကဒီကောင်းွက်လေးတွေရှိတယ်တချို့ကနော်ကာယကံကောင်းတယ်တချို့ကဝစီကံကောင်းတယ် အပြောဆိုတော်တော်ကောင်းတယ်ဘုန်းကြီးဘွားမှာ တွေ့ခဲ့ဘူးတာတော့အပြောချိုးတာအမေသမီးလည်းချိုးအမေလည်းချိုးတဲ့အမျိုးတွေ့ဘူးတယ်နော်တခါတခါဆရာလာချိုးပြီးမှတပည့်ကနှုတ်ကအပြောမချိုးတခါတခါကျတော့တပည့်ကပြောချိုးဆရာမချိုးဒါမျိုးတွေလည်းတွေ့ဘူးတယ်သူဘုန်းကြီးတွေ့ခဲ့ဘူးတဲ့သာမီနေရာကျတော့ဒီမှာပဲဓမ္မတရားသူတော်တော်ပြောချိုးတယ်သူတစ်ဖက်သားစိတ်ချမ်းသာသူပြောတတ်တယ် ချိုလဲချိုတယ်အဲ့ဒီလိုနဲ့ဘုန်းကြီးဗမာပြည်အလဲပြန်တဲ့အချိန်မှာနော်သူကသူမိဘတွေဆုံးကခံလို့တွေ့အာသူ့မိရတယ်တော်တော်နှုတ်ချိုတာပဲအဲ့လိုသွားတွေ့ဘူးတယ်ပေါ့ဒါဘုန်းကြီးတို့ဒီဝစီဇေယျကြတော့ပြင်လို့ရပါတယ်နော်အဲ့တော့တချို့ကြတော့သူတို့ဘာပေါ်မှာကုညီတတ်တဲ့ဝါဒနာမရှိပေမဲ့လို့အပြောချိုတာလေးကြည့်ပြောဒီပုဂ္ဂိုလ်က သူတော်ဘာစိတ်ချမ်းသာပြောတတ်တာပဲဆိုပြီးတော့သူ့ရဲ့အပြောချိုတာလေးကြည့်ပြီးကိုဒေါသကိုငြိမ်းအောင်လုပ်နိုင်ပါတယ်တချို့ကြတော့ကိုမူရလည်းမကောင်းဘူးအပြောရလည်းမကောင်းဘူးဆိုရင်စိတ်တက်ကောင်းနေတာလေစိတ်ကရိုးသားနေတယ်ဖြောင့်မတ်နေတယ်သူများပေါ်ဘယ်တော့မှမလိမ်ဘူးမကောက်ဘူးမညစ်ပတ်ဘူးဒါလေးတွေကြည့်ရင်လည်းတွေ့တတ်ပါတယ်ဟောဒီပုဂ္ဂိုလ်ကသူများကိုမကူညီတတ်ပေမဲ့အပြောမချိုးပေမဲ့လို့သူများပေါ်ဘယ်တော့မှ လိန်လိုကောက်နေတဲ့စိတ်မရှိဘူးမယိုးသားတဲ့စိတ်ဘယ်တော့မှမရှိဘူးအဲ့ဒီစိတ်တက်ကောင်းတာလေးကြည့်ပြီးတော့သူ့ကိုကိုတော့တော့ငြိမ်ရတယ်ဒါဆိုရင်လည်းကိုချမ်းသာတော့တချို့ကြတော့ကိုငွေရလဲညစိတ်နှုတ်ငွေရလဲညစိတ်ထားကလည်းညနာတွေ့ရပါတယ်တွေ့ရမှာပါပဲအဲ့လိုမျိုးတွေ့လာရင်တော့ရှင်သာရိပုတ္တရာရှင်မြတ်ကြဘာပြောလဲဆိုတော့ တော်တဲ့တောင်တွေပေါ့ဗျာခရီးသွားတယ်ခရီးသွားနေကကိုကစိတ်ပညာလည်းမတောင်းဆေးဝါးလည်းပါမသွားဘူးကိုလိုခရီးသွားတယောက်ကနေမကောင်းလို့လဲနေကိုမှစိတ်ပညာလည်းစိတ်ပညာလည်းမတောင်းဆေးဝါးလည်းမပါဘူးဆိုသူ့ကိုတနာတဲ့စိတ်နဲ့ကြည့်ပြီးကိုခီးကိုဆေးရလို့ပဲလူတူတယောက်ဟာ ကောင်းတဲ့မူရတခုမှမတွေ့ဘူးဆိုဒီပုဂ္ဂိုလ်ကုသိုလ်မှာအကုသိုလ်မှာဒီလိုဒီလိုလောက်တာပဲဒီလိုပြောတာပဲ ဒီလိုပဲသူ့ပေါ်တနာစိတ်ထားပြီးကိုယ်လမ်းကိုဆက်ပေါ့ဗျာသူကြည့်မနေတော့နော်နော်မကောင်းတဲ့ပုဂ္ဂိုလ်ကတော့သူကသူ့ဆရာသူ့ဝါဒနာဖြောက်မှာမို့ဟောသူကဘုရားမတရားမှမသိလို့ဒီလိုလောက်တာပဲဘုရားမတရားမှနားမလဲလို့ဒီလိုပြောတာပဲဒီလိုစိတ်ထားတာပဲဒီလိုစဉ်းစားပြီးတော့ကိုယ်လမ်းကိုခီးဆက်ပေါ့အဲ့လိုရှင်မြတ်ကြီးကတခုမိတ်ပါနောက်တစ်ခုကတော့တချို့ကြတော့ ကြည့်လိုက်တဲ့အခါမှာကိုယ်မူရလည်းကောင်းနှုတ်မူရလည်းကောင်းစိတ်ထားလည်းကောင်းတာသွားတွေ့တယ်။ဟိုငါထင်လွဲတာပဲ။သူကတော့သုံးမျိုးလို့ကောင်းနေတာပဲ။အဲ့လိုဆင်ញင်ပြီးကိုယ့်ရဲ့ဒေါသစိတ်ကိုငြင်းအောင်လုပ်ပေါ့ဗျာ။အဲ့တော့ဒီရှင်သာရိပုတ္တရာပေးတဲ့နေရာတော့ဗာလဲဆိုချုပ်ပြောရင် ကောင်းကွက်ကိုရှာမိတာပဲ။ကောင်းတဲ့အကွက်လေးကိုရှာပြီးတော့နေထိုင်ကျင့်သုံးပါ။အဲ့လိုနေထိုင်ကျင့်သုံးရင်တော့ ကောင်းကွယ်ကိုရှာမေတ္တာပေါ့နော်အဲဖြစ်သွားတာကိုယ်စိတ်ထဲမှာငြိမ့်သွားဖို့စိတ်ဓာတ်တွေငြိမ့်သွားဖို့အေးသွားဖို့အေးကြည့်တယ်နော်ဒါဘုန်းကြီးတို့ဒီလောက်ပဲထားမယ်နော်ဘာဖြစ်လို့ဒီဘုန်းကြီးကောင်းစီပေးတာဒီလောက်ပဲပေးတာနော်အဲတော့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာရတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။